မနေ့ကဓမ္မဓမ္မဆိုတာရှင်းဆောင်တဲ့ပုဂ္ဂိုလ်ဟုတ်တယ်မကြရအောင်လို့အပယ်လည်းမကြရအောင်လို့ဆရာမှာလည်းပဲမရှိကြရအောင်လို့ မှတ်တင်ကြည့်ထားရဲဆိုတော့ဆယ်မှတ်ကြည့်ထားတဲ့ပုဂ္ဂိုလ်ကိုလည်းဆိုတော့ဤလမ်းကြောင့်ရှင်းသုံးတဲ့ပုဂ္ဂိုလ်ကိုဒီလမ်းကြောင့်ရှင်းသုံးတဲ့ပုဂ္ဂိုလ်သာဟုတ်တန်းတော့ဆောင်ဘဝမကြရအောင်လဲဆွဲမှတင်ပြီး။တရားမှလည်းမကြာရအောင်လို့ဆွဲမှတင်ပြီးထားတယ်ဆိုတော့ မသိတဲ့ပုဂ္ဂိုလ်တော့တရားကဘာမှမပတ်နိုင်ဘူးအတိတ်ပဲပေါ့ဘုလိုပဲစားကိုယ်ရဲ့ဘုရားစိတ်နဲ့စိတ်ချရောဖြစ်ကြလိုက်ဖြစ်ဆိုရောလေစောင့်ကြည့်ရမှမကြည့်တဲ့ပုဂ္ဂိုလ်တော့ဒီတရားဘာမှမနိုင်ဘူးအဲဆောင်ကြည့်မှုတွေမဲ့သွားပြီဆိုလို့ရှိရင်တော့သူ့မှာကိုယ်ထဲမှာသိရတဲ့ခန္ဓာမှာ အကျအလအနုသာဂတောကမောဟကိလေသာရံနေဆရာကြီးအလိုလိုက်ပြီးလို့ရံကားမှုတွေပေါ့လေစော်ကားမှုတွေပေါ့လာရောဆရာကြီးမငြိမ်းဘူးပေါ့အကွာလောကကြီးကဒီတိုင်းဖြစ်နေတာပါပဲလမ်းမှာလမ်းဖားကိုခွဲခြားပြီးတော့နားပလည်လို့ရှိရင် ဓမ္မနဲ့အတ္တမကိုခွဲခြားပြီးတော့နားမလည်လို့ရှိရင်ဓမ္မကတော့လမ်းမှန်တယ်လမ်းမှန်လျှောက်လို့ရှိရင်သခါမှရောက်နိုင်တယ်ချိုးရလောက်ခါရောအတ္တမကလမ်းမှပဲလမ်းမှလျှောက်လို့ရှိရင်တော့ဆင်းရဲဒုက္ခတွေကျန်တဲ့ဆင်းရဲဒုက္ခတွေရှိနေတဲ့အဲ စခန်းမှာစခန်းဆိုးရောက်နိုင်တယ်ပေါ့။နားပါ။လက်သူသူကိုကိုပွားပြီးသွားတဲ့အခါမှာအဆိုးနဲ့တော့ဘယ်သူမှမကြုံကြရဘူး။ကောင်းတဲ့ကြီးကြုံကြရတာပဲ။သို့တော့အကောင်းတဲ့ကြီးကြုံဖို့ဆိုတာအဆိုးလေးကိုထည့်ရှားပြီးတော့အကောင်းတဲ့ကြုံဖို့ဆိုတာမြတ်စွာဘုရားကြားထားတဲ့လမ်းဆောင်ကိုလျှောက်ဖို့ အကောင်းဆုံးသောပုဂ္ဂိုလ်မှာတာဝန်ရှိတယ်အကောင်းတော့လိုချင်ပါပဲကြက်ထားတဲ့လမ်းတိုင်းမလျှောက်နိုင်ဘူးဆိုလို့ရှိရင်တော့လိုချင်တာတော့ရှိတာပါပဲဒီလမ်းမှာမလျှောက်တဲ့အတွက်စခန်းမှန်တော့မဆိုင်တော့ပေးရနေထူပြောပြီးတော့လေဒီလိုပဲရှိရတယ်လည်းပဲရေးဆိုင်ရတာဒီလိုသုံးသပ်ရမှာပါပဲ ဒီတော့လက်ဆောင်ရာသတ္တဝါတွေလမ်းမှန်နဲ့လမ်းမှားနှစ်ခုရှိတယ်ကလမ်းမှားကိုအဆောင်ရလို့ဆင်းရဲဒုက္ခတွေရောက်တို့နေရာကိုတွေ့တော့အမှန်ကျင်လာသလားလို့မလဲလမ်းမှားမှာလို့ထင်ပြီးတော့ပါလိခံယူချက်နဲ့ရှောက်နေတဲ့ပုဂ္ဂိုလ်တွေကလည်းပဲသူအစွဲနဲ့သာရှောက်နေတာအမှားကတော့ဒီလမ်းမှားကတော့အဆုံးဖို့တဲ့လမ်းမှားမဟုတ်ဘူး ဘဝကြီးလည်းဒီသက်တဲ့နာမှာဒါဘုရားမကုသလာဆိုလို့ရှိရင်ဒါလာကုသလည်းရှိပါလားသီလကုသလည်းရှိပါလားဒါမှမဟုတ်သာမန်သီလနဲ့လွန်ခဲ့တဲ့သီလတော့ရှိဘူးသမာဓိအကျင့်လည်းရှိပါတယ်ယောဂအခြေဆိုလို့ဒီယောဂအခြေဆိုတော့ယောဂခေါ်တဲ့သမာဓိအကျင့်ကြီးကျင့်လို့လောကီစာရရတော့ဒီလောကီစာမှာတစ်ဆင့် ထူးခြားတဲ့အပင်ရှင်တွေပေါ့လေဒါရေးရသွားတာလည်းရှိပါတယ်။ဇမတိရောက်တဲ့ရောက်တာတွေလည်းရှိပါတယ်။ဇမတိမှာပဲလမ်းဆုံးနေတာပဲ။အဲဒါကိုပဲသူတို့ကတော့နောက်ဆုံးအရှင်းပဲလို့ထင်မှပြီးတော့သမဏအေးချမ်းတဲ့နိဗ္ဗာန်ဘုံကြီးလို့ဒီလိုလည်းပဲအယူဆွဲရှိနေကြတာလည်းအများကြီးရှိပါတယ်။အဲတော့ဒီလိုလမ်းမလိုက်လို့ဒုက္ခရောက်တာလေ။ ဆက်စပ်လမ်းလေးရတော့မှန်တော့မှန်တယ်ဒါပေမဲ့လို့ဘဝဆင်းရဲကဤစီတဲ့တကယ်လမ်းမှန်တော့မဟုတ်ဘူးသူတို့ကအတ္တတွေပါရှိအခုလေးတော့အတ္တအယူအယူဆရကိုယ်ကအတ္တလေးကောင်းအောင်လို့အတ္တကြီးအလိုရရှိအောင်ဆိုပြီးတော့သူတို့ကြည့်ရတာဒီတော့ုခိကတော့အမတ္တကရတမဒိဋ္ဌိအခြေခံပြီးတော့သံဃာရှင်တော့ရှိတော့ လောကိစ္စကြီးအားထုတ်လို့ပညာသာကြီးဒါတော့ပါဖြစ်တယ်တော့မပေါ်ဘူးအဲတော့တို့လည်းပဲတန်တရားမှာကြာလာပါပဲဒီမှာဒီမှာတက်တန်းရှိတဲ့နေရာကြီးသိကြမလားဆရာကြီးကတကယ်ဟုတ်လာပြီလို့ထင်နေတာအဲမြတ်စွာဘုရားကဒါမဟုတ်သေးဘူးလို့ဟောမှတို့လည်းပဲသာဝရတွေဖြစ်ထိတ်လာပြီးတော့ဟောဒီမြတ်စွာဘုရားပြထားတဲ့တကယ်စစ်မှန်တဲ့လမ်းဆိုင်လမ်းမှန်ကြောက်တော့ အရိယသမာဓိရှိတော်တော်လည်းအများကြီးပါပဲအဲတော့ကိုအခုလိုလူဖြစ်တဲ့သာသနာတော်ကြီးနဲ့ကျုံကြိုက်တဲ့အခါမှာကျုံကြရရလာရဲ့အတွက်မြတ်စွာဘုရားရဲ့လမ်းခံကိုကိလေသာမိတ်တာပုဂ္ဂိုလ်ရပါလိမ့်မြတ်စွာဘုရားအလိုတော်ကြနိုင်လေရကြတကယ်ဆရာများရဲ့ဩဝါဒတော်အတိုင်းပေါ့လေသူကြားတဲ့အချက်တွေကိုတိတိကျကျလိုက်နာနိုင်ဖို့သိအရေးကြီးပါတယ်။ အဲလိုက်နိုင်လိုက်နာတော့ဟုတ်တော့ကြောက်တတရားလည်းပဲမကြောက်အခုခေတ်မှာတရားအားထုတ်အနည်းဆုံးတတ်တော့ဖြစ်သွားပြီဆိုရင်ဒီမှာရောက်ရကောင်းတဲ့အပယ်လေးပါးကလည်းပဲလွတ်သွားတယ်သူကနောက်ဘဝနေရာတိတောင်တော်မှာစုံကြီးဆိုင်ကြီးအရင်နေရာတိတောင်တော်မှာခုနဘဝတည်းနဲ့တိုးပြီးတော့မဖြစ်ရတော့ခုနဘဝကျော်သွားလို့ရှိရင် ကိလေသာကုန်ပါရနာဖြစ်တဲ့အစီအပေါ်လေးဘဝသတိဘဝဆင်းရဲတွေသတိနဲ့ဒီဖြစ်သွားနိုင်ပါလိမ့်မယ်။အဲဒီလိုလည်းသံဃာမှာမကြာရအောင်လို့ဆွဲမှထားတဲ့တရားတဲ့ဒီတရားဘယ်လိုကောင်းတယ်ဆိုကြည့်ပါလား။ရိုးရိုးလေးနဲ့ကောင်းတယ်။အဲဒီအစဉ်အစီကျင့်သုံးနိုင်ပြီဆိုလို့ရှိရင်မြတ်စွာဘုရားရဲ့တတိယသောကလည်းပဲတည်တတ်သွားပါပြီ။အဲဒီ သာသနာတော်နဲ့ရှင်သေးတဲ့ခါမှာမြတ်စွာဘုရားရဲ့တတိပိဓာကိုသိအရေးကြီးပါတယ်။မပိဓာလို့ရှိရင်အခြားခြားဒီဝါဒရှင်တွေအခြားခြားဘုရားတွေရဲ့တပည့်တွေနောက်လိုက်ပြီးဖြစ်တော်နေတယ်။ကိုယ်ရည်အသေးအောင်လုပ်ထားမှာ။ဒီနေ့ကစိတ်ဆောင်သူနဲ့စိတ်ဆောင်သူကိုဆောက်ပါတော့တရားဆိုတာအစ္စလာမ်လေးပြောပါပါတယ်။ ရှင်းဆောင်စဉ်ဆိုတာကဒီဆောရတ္တိရှိတဲ့တရားပါစိတ်ကြကြရှင်းဆုံးရပုဂ္ဂိုလ်ကိုအောက်တမ်းကြရအောင်လို့ဆွဲမှတင်ပေးရှင်းတင်ပေးတဲ့တရားပါရှင်ဒီမှာတရားရှိတယ်ရှင်ဒီမှာတရားဆိုတာကတော့စာပြောပြောလို့ရှိရင်ပရိယတ်တိပေါ့ သီလတွေဘယ်လိုရှောင်ပြီးတော့အဲဘုဒ္ဓကမကိလေသာတွေဘယ်လိုရှောင်ပြီးတော့အလေးကျင့်လုပ်ရမလဲဆိုတာပါ။ဒါပေါ့။ရှောင်မယ်လို့လည်းပဲစေတနာထားပြီးတော့ကြက်တန်းချက်စိတ်ကြက်တန်းချက်ရှိရမယ်ဆိုတာပါ။ဆက်ဆောင်ပြကြီးတွေပြထားပါတယ်။ရှောင်ဆုံးတော့ရနိုင်တဲ့အကျိုးမရှောင်နိုင်တဲ့အတွက်ရနိုင်တဲ့အဖြစ်အကျိုးနဲ့အဖြစ်တွေလည်းခွဲခြားပြီးတော့ဟောထားတယ်။ ပြီးတော့မရှောင်နိုင်လို့ရရှိရဖြစ်တယ်ကိုကြောက်လာပြီးတော့ဆောင်းလို့ရှိရင်ရရှိတဲ့အကျိုးကိုသိနာရလို့ရှိရင်အကျိုးရတဲ့ပုဂ္ဂိုလ်ဟာသာကံကမစီကံကြောင့်အကျိုးလုံးဆောင်ရတဲ့အမှန်ချမ်းသာတဲ့အတိအကျတွေတော့မို့လူအချင်းစိုးရေပေါ့လေဒါကြီးရှောင်ရတော့မှာပဲရှောင်တယ်လို့လည်းအကျိုးဆုံးလာခဲ့ ပြည့်စုံဟောထားတယ်။ရှင်နေကြီးမသိခင်ကတော့အရှင်သာနေတယ်လို့ဖြစ်နေတယ်လို့ဒါဒီဒါဒီဒီလိုရှောင်းရတယ်ဆိုတာပေါ့လေ။သိသွားတော့မသိသူဖြစ်နေကြရနေပြီးတော့သိသူဖြစ်ရောက်သွားအောင်ပေါ့လေ။ခုနအရှင်ကြီးအမှန်တရားကိုလေ့လာထားတဲ့အရှင်ကြီးအမှန်တရားကဆွဲမှသင်ပေးလိုက်တာ။ဒါက ပရိယတိဓမ္မလေ့လာတဲ့ပုဂ္ဂိုလ်တွေပရိယတိဓမ္မကဒီနေ့မှမတိရလေးဆိုသိအောင်ဖန်တီးလိုက်တာဟွန်းကျမ်းနာပြင်ဆောင်တဲ့ပုဂ္ဂိုလ်အကျမ်းနာတဲ့ပုဂ္ဂိုလ်ကဒါပေါ့ဒီတော့တရားဖြစ်နေဆိုတာဒီနေ့မှရှိုးစားဒီနေ့မှလေ့လာခြင်းဒီနေ့မှနားလေနားလေအောင်ပြုလို့ရှိပါတယ် အတိလုံးနဲ့ပိုင်းစီရောက်လာပြီဒီလားဆိုလို့ရှိရင်တော့ရှောင်းတယ်ရှောင်းအောင်လို့လည်းရှောင်းတယ်ကျူးလို့တုံဝင်လည်းရှောင်းတယ်ဟောရှောင်းလိုက်တဲ့ခါကျတော့အဲ့ဒီရှောင်းခြင်းမအကျင့်လက်ရှိတဲ့ရှောင်းခြင်းမအကျင့်အကျင့်တမဟာကျင့်သူကိုအောက်တမ်းကြရအောင်လို့ချက်ချင်းတည်းနဲ့ခါတဲ့ဆွတ်တင်ပြလိုက်တယ်ဆွတ်တင်ပြီးတော့ချင်းချက်ချင်းပါရရသွားကြတယ်လို့ဆိုတော့ ကိုယ်ကလုံးကြီးစင်ကြယ်သွားတယ်လေပြောစရာကြည့်ရစရာတွေဟောဒီတိုင်းကင်းရှင်းသွားတယ်လေစင်ကြယ်သွားတယ်လေညဉ့်ညံ့သွားတယ်လေကျွလို့စောကားမှုကြီးဆိုလို့ရှိရင်ကြံစည်စဉ်းစားပြီးတဲ့အခါမှာသူ့လုံးဆဲမှုတွေလည်းဖြစ်တာပေါ့လည်းငင်းလည်းပဲသာဒေါသမောဟပိဋိကာကြီးအလိုလိုက်တဲ့အတွက်သူ့လုံးဆဲမှုတွေလည်းဖြစ်တော့တယ်ကြံစည်စားပြီးလို့ရှိရင်လုံတတ်ပူပန်တယ် ဒါဖြစ်သွားတယ်အဲ့ဒါတွေဖြစ်သွားတယ်အဲ့ဒါတွေရရှိသွားတယ်ပုရိသေမှုတွေရရှိသွားတယ်အေးချမ်းမှုတွေရရှိသွားတယ်အဲ့ဒါလိုအခြေအနေရှိတဲ့ဘဝဟာသမဂုဏ်ရဲ့ဘဝအခြေအနေဟာအေးချမ်းတာပဲနှစ်သက်စရာဖြစ်တာပဲနှစ်သက်စရာတွေလည်းရသွားတယ်ရည်ငြိမ်းတော့ဘေးကင်းဆိုတာမျိုးလို့ပေါ့လေကိုရင်းကရာဂတောတမောဟ အချမ်းသာတွေကိုရင်းအောင်ရှင်းရှင်းနဲ့အလေးအထားလေးလုပ်လိုက်ကြတယ်လုပ်လိုက်ကြတယ်ပဲကိုရင်းကပြန်နေနေသွားတယ်အကုတ်ကိုအောင်နိုင်သူအရှိကအောင်နိုင်အောင်နိုင်တော့ဘေးကြီးกินတော့ဆိုဘာကြီးဘေးကြီးกินတော့လဲဆိုတော့ကိုကိုကိုအားရတယ်လေမှားလာလို့ကြည့်ပြန်စဉ်းစားပြီးအားမရဘူးအတ္တလူဝါဒဘရဆိုတာဒါကြီးဆိုင်တယ်အဲ့ဒီဘေးကြီးกินတော့လေချက်ချင်း မျက်စိတော်ကောင်းကြီးအကဲရတယ်လွတ်သွားတယ်ပရဏုဝါဒဘုရားဒါလည်းကျင့်သွားတယ်လောကီဝိရိနဲ့ညီဆုံးလို့ရှိရင်တံတံပေးဆိုတာရှိသေးတယ်ဒီအရေးကြီးပါလားတောင်းပြီးအချင်းကအချင်းကဆရာမယ်ဒီတော့မိသားစုတွေနဲ့ခွဲခွာနေရတယ်တစားပြအိတ်ပြစသည်ပေါ်လေဒီလိုစီးရီးရတယ်ရန်ဆင်ရတာတန်တာပေးဆိုတာပေါ့လေဟွန်းတံပေးတယ်လည်းကျော်ရတာပဲ ကိုယ်တူဘသွားဆော်ကားလို့ရှိရင်ဒီဘကတုံ့ပြန်လိုက်လို့ရှိရင်ဒါလည်းလက်ခံမယ်ဒါလည်းတံပြေးလို့ဖြစ်ရတာပဲကိုယ်ကစေတနာရဲ့ရှောင်ကျင်တော့အဲ့ဒီတံပြေးတွေလည်းငြိမ့်သွားတယ်စေတနာကရုပ်ထားတော့မကောင်းတဲ့ဘဝကြီးကြောက်ွင့်ရှိတော့လည်းပဲရှောင်ကျင်တဲ့အလေးထားလေးကကောင်းတော့စေတနာကောင်းနေတော့အဲ့ဒီစေတနာလေးကအပေလေးရလည်းပဲလွတ်အောင်လို့သူကဆွမ်းဆောင်နေတယ် ဒုက္ခတရားဆိုတာလည်းမရှိတော့ဘူးဟင်းဘဝဆိုရင်ကျောင်းရတာဒုက္ခတရားဆိုတာလည်းမရှိတော့ဘူးကိုယ်ကဉာဏ်လေးကိုစောင့်စည်းခြင်းဖြင့်အနန္တယသူဟာကောလပြီးရယ်အဲဖြစ်နေဒါလေးပိုင်သွားတာပဲဒီလကျင်းကြီးမှာလေးလာတဲ့လက်တွေ့ကြကြကျင့်တယ်ရှောင်းတယ်ကိုယ်နှုတ်စိတ် ကိုယ်နှုတ်အပြုအမူတွေတချင်းရေးတာလည်းရတယ်အဲဒီဘေးကနေကျင်းလာတယ်လည်းဒါတွေလည်းပိုင်သွားတယ်ပြန်ပြီးစဉ်းစားမိတိုင်းပေါ်လေပြောသူများမစော်ကားမိဘူးဆိုလို့ရှိရင်ကြီးတဲ့အမားတွေကြီးမားမိဘူးဆိုလို့ရှိရင်စဉ်းစားပြီးစဉ်းစားပြီးကြည်ညိုနေတာပဲအာရုံပြုပြီးတဲ့အဲဒီကြည်ညိုမှုတွေလည်းရတာပါပဲဒီတော့တရားကဆောင်တယ်ဆိုတာ တရားဒီနည်းပါလေးလားလက်တွေ့ကျကျရှင်းရှင်းရင်ရရတဲ့ဟာကိုကိုယ်ကပြန်ပြီးတော့အသုံးချနေတာလားဒါရှင်းဆောင်ကိုခေါ်ရပါပဲရှင်းဆောင်တော့အကျိုးရလာကတော့ငြိမ်းချမ်းတာပေါ့အဲလိုရပါပဲခုနသူမပြောမှရင်ထိန်းချုပ်တဲ့အလေးထားလေးကောင်းသွားလို့ရှိရင် မိမိကိုယ်ကိုယ်လည်းပဲမမှားရအောင်ပေါ့လေအနံ့ယူသွားပါလိကိုယ်မှာကဘေးရင်းရင်းဆိုတာလည်းရသွားပါပြီဇန်ရင်းတော့ဘေးကင်းတယ်ဆိုတာပေါ့လေကိုယ်တည်းတည်းမဟုတ်ပါဘူးဝိဉ္ဇဉ်ကိုလည်းပဲကိုယ်ကစော်ကားရမရောက်တော့ဘူးကိုယ်စိတ်ရှင်းဖြစ်အောင်လုပ်ရမရောက်တော့ဘူး ပုဂ္ဂိုလ်မယောင်ထိချုပ်ရှင်းရှင်းဒီတစ်ပါးကိုလည်းပဲတော်ဝဲတဲ့နည်းနဲ့ကိုယ်စိတ်ရှင်းဖြစ်ရအောင်အာဝေဆောက်ရှောက်ကြည့်တော့ဖြစ်သွားတယ်။ဘုန်းကြီးကဘာလို့လဲအေးချမ်းသွားတယ်။ကိုယ်အတွက်လည်းဆက်သနာမပေါ်ဘူး။တစ်ချက်ကုန်နှစ်ချက်ဘယ်တော့ကောင်းလဲ။ဒီမှာလည်းဘုရားတရားတော်ကြီးကြားနာထားတယ်။ကိုရှင်းစာတရားထားတော့ကိုမှ အနာခံပြီးအစီခံပြီးကိုယ်ပစ္စည်းအဆုံးရှုံးခံပြီးကိုမကြိုက်နိုင်တယ်လို့ဒီဘာလေးစိုက်မှာမဟုတ်ပါဘူးဆိုတာပါလေကိုမကြိုက်တဲ့အလုပ်ပြုလုပ်ပြီးဆိုလို့ရှိရင်ဒါကုကြီးရရောက်စော်ရရောက်တာပဲအခုချင်းကတရားရှိရရှင်းတဲ့တနာရဒီအကျိုးရှိပါလို့လာရတယ် သူရဲ့အကျိုးရှိမှလိုလားပြီဆိုလို့ရှိရင်သူချမ်းသာရေးသာရှိတတ်တဲ့ပုဂ္ဂိုလ်ဟာပေါင်းသိဆက်ဆံရေးအစခွင့်လွတ်တတ်တဲ့အမြင့်နာခံတတ်တဲ့ဒီခံတတ်တဲ့ခွင့်လွတ်တတ်တဲ့အမြင့်နာခံတတ်စာနာတတ်မေတ္တာစေဝနာမေတ္တာဖြေခံလိုက်ပြီဆိုလို့ရှိရင်ဒီခံခွင့်လွတ်အမြင့်နာခံမှုဆိုတာလေကျောင်းတရားရဲ့တန်းစီပြီးတော့ပါရတာဖြစ်တော့ရှင်လာတဲ့သနာတရှင်လာသနာတတ်တဲ့ပုဂ္ဂိုလ်ဟာပယ်တော့မှသူများကိုသိရှိရမလို့ မေတ္တာအခြေခံပြီးတော့သူတို့ကမထိခဲ့ရအောင်ကိုရင်းသာတရားနဲ့ကျူးလွန်ခဲ့ကြုံပေးတယ်လို့ဆောင်လိုက်တယ်။ဟောသူတို့ကလည်းမထိခဲ့ကြဘူးကိုစင်းရဖြစ်တော့စေနာတနာပြီးတော့သူတို့ကမထိခဲ့ရအောင်အဓိကထားပြီးတော့ကာကွယ်ကာကွယ်ဆောက်ရှောက်ခြင်းဖြင့်ကိုယ့်ကိုယ်ကိုလည်းပဲမမှားရအောင်လို့ထင်နေပြီးထိတ်ချုပ်နေတာဖြစ်သွားတယ်။တစ်ချက်ကိုလည်းချက်ချက် သီလဆောင်ကြည့်ဆောင်ဆိုင်တဲ့နည်းဆောင်ဆိုင်ပြီးတော့ကျင့်ပြီးကျင့်လို့ရှိရင်အဲ့ဒါကြီးကိုမရရှိလာပြီသူရောကိုယ်ပါရရှိလာပြီအဲ့ဒါဓမ္မရဲ့အတိတ်ပဲကြီးပေါ်လာတာပေါ့ဟင်းဓမ္မကသီလဓမ္မဒီနေ့မှဒီလိုကျင့်သုံးတဲ့ပုဂ္ဂိုလ်ကိုအောက်တအကျဆုံးကျွလွန်စော်ကားတဲ့ကိလေသာတွေမှာဆွဲမှတင်ပြထားတော့ ခုမှလည်းကိုယ်လုံးဝေးရှင်းတဲ့ဘုကျင်ကဘာလေးကိုလည်းပဲသိကြအောင်ပြုလို့ရပြုလို့ပြုလို့ကြရတယ်ဖြစ်တယ်ဆိုတာပါလေဒါကကမှကိုကြီးကတရားရှိပြီးတော့သူကမထိကြအောင်ကာဝယ်ဆောက်ရှောက်ခြင်းဖြင့်ကိုကိုကိုလည်းပဲအဲဒီတော့မမှားရအောင်ထိချုပ်ပြီးတာဖြစ်သွားတယ်ဆိုတာကောင်းလိုက်တာဒီပါလေးနဲ့ဘလို့ကောင်းလဲဆိုတော့ကြည်ပါတပတ်အဲလူဦးရေပေါ်ဒီတဝက်လောက်သာနာဝတိလာလို့ကြည်တာကဘာတော်ကောင်းတော့ပါ သူကနေပြီးတော့သုံးသုံးကျိုးလေးကျိုးသုံးကျိုးလောက်တာကောင်းမယ်ဘလောက်ကောင်းလဲလူပိသယုံလောက်ပဲရှိပါသေးတယ်။ဒီကလူပိသပြီးတော့လူလိုစိတ်ထားတတ်ဆင့်လို့နေပါသေးတယ်။ဒီလက်သာပြည့်တော်ပြီးတော့ ညလိုက်စားလိုက်ညာလိုက်စားလိုက်ထိလိုက်ထိလိုက်ခွေးလိုက်ဆန်လိုက်စောင့်နေနေလိုက်ဆော့လိုက်လာလိုက်ဆော့လိုက်တာကိုယ်တွေကရှုွက်တယ်ရှုခွင့်ကြီးရရှိပါတယ်အရှုခွင့်ကြီးရနေပြီးတော့လည်းင်းကိုယ်လေးလေးပေါ်လာတဲ့ရှုွက်ကလေးတွေကိုလေသူတို့ဖြစ်တတ်တာသတိမထားဘူးကိုယ်သတိပဋ္ဌာန်ကြီးနဲ့ရှုဖို့ဆိုရင်တတိရလွတ်နေတာတတိမဲ့နေတာ တတိနဲ့လူကြီးဆိုလို့ရှိရင်စိတ်စဉ်အကာအကွယ်မရှိတော့မက်ဆရာလည်းဆိုလို့ရှိရင်မက်တယ်လောကအစီအတာမရှိဖြစ်တာတမင်းတော့တတိတိလွတ်နေဆိုတမင်းစာပဲလောကကြီးဖြစ်အချိန်ကောင်း6နာမည်အချိန်ကောင်း300တဏှာကြီးလွတ်နေလို့ရှိရင်အချိန်ကောင်း3600နည်းလားဒါရော ဖတ်စိတ်ထဲမှာဖြစ်နေတာပဲမလုံလို့ရှိအဲ့လိုဖြစ်နေတာပဲမျက်စံနဲ့ကြုံလို့ရှိရင်မျက်မှုဒေါသဒါလည်းပဲခုနအတိုင်းပဲတလုံးလုံးလည်းမပြီးနိုင်တော့ဘူးသိရမယ်တရားသိတတ်တဲ့တရားတွေဆိုတော့သူတို့ကိုပြိမထားဘူးဆိုလို့ရှိရင်စိတ်ဆူဆီးမှုပြက်ပြက်သွားတော့ဘယ်လိုလုပ်ကြည့်တော့မလဲမသိတော့လူအတိမရှိဘူးဆိုတော့ ဆိုတော့ဒီလိုဖြစ်ရတာတတိတွေလွတ်လို့ကျုံရတဲ့အာရုံနဲ့ဆက်ပြီးတော့မက်ဆီယာတွေ့မဲ့မက်ဆီယာဆိုမြက်ကြတာကျွန်တော်တို့ကအစီတမ်းဖြစ်နေတာစိတ်ထဲမှာဖြစ်နေတာအဲ့ဒီအဲ့ဒီစိတ်ကိုခုနမိမိတဏ္ဍာမှာဖြစ်လာတဲ့ဇာကလောကတွေကဆွဲရတာစိတ်ကောင်းတာဆွဲချတော့တာလို့က အဲ့ဒီစိတ်နဲ့စိတ်ထားအောက်တန်းတာကြာပါဒီတော့စိတ်ထဲမှာဖြစ်နေတဲ့ကိစ္စတွေဆွဲရတာလွတ်ဖို့ဆိုတာတခုလိုလာပြီစိတ်ကတခုလိုလာအစိတ်ကတခုလိုလာပြီစိတ်ကလည်းသမာဓိစိတ်ပါပဲဒီတိုင်းပဲတတိနဲ့ပြီးတော့ဘာမှအမထုတ်ခိုင်းနေလို့ရှိရင်တော့အများအားသူကဆွဲနေတာပဲ ကိလေသာဆွဲရတာခံရတာဘုရားဥစုတွေကကဘာမြေကြီးမှာကြီးနေတာဖြစ်တော့ကဘာမြေကြီးရဲ့ဆွဲရရှိတော့အပေါ်မတက်နိုင်ဘူးဆိုတာတက်လည်းပဲတခဏပဲပြန်ပြီးတော့ဆွဲရတယ်ပြန်ဆွဲချတာဒီတော့ဆွဲမှပြည့်တင်ခဲ့တုံးမှုအောက်ကနေတွန်းအားအိတ်လိုပါတယ်ဒီရဲ့စိတ်ကိုကိလေသာရဲ့ဆွဲရတာလွတ်အောင်ပေါ့လေ သမဏအားကောင်းတဲ့တောအားသိအရေးကြီးတယ်။အဲ့ဒါကတော့အစာမဟုတ်ပါဘူး။အာတာပလုံလဝရိယအခုဒီရင်အထုတ်ပါလား။နည်းနည်းလေးမှအိစစ်စစ်လုပ်လို့ရအောင်။ပေါ်ပေါ်ချင်းလည်းမနဲ့အောင်အပူရခြင်းအတရားရှိတာပဲ။အိစစ်စစ်မရှိ။မြေကလည်းလုံးချနေရတယ်။တက်ကြွရတယ်ဖြတ်လိုက်ရတယ်။အဲ့ဒီလိုကြီးရှိဖို့လည်းသိရေးကြီးအိစစ်စစ်ရအောင်။ အဲ့ဒီအတ္တဘလုံးလောက်ရရှိပြီဆိုလို့ရှိရင်အဲ့ဒီအတ္တဘကိုလုံးဝရှိသလောက်မိမိရဲ့စိတ်ဟာမိမိရဲ့စိတ်ဟာခလားဇာကတော့ကိလေသာကြီးအဆွဲမခံရဘူးလွတ်ပူအားကောင်းနေလေပို့ပြီးတော့ဆွဲအားကလွတ်လို့နေပဲခွေးတော့ကောင်းရင်တက်တဲ့အာဂတရင်ရှိပေါ့ အကတကြီးကဘာမြည်ရဲ့ဆောရတော့အောင်ဆိုပြီးတော့ဒုံးဆိုလို့ရှိပါတယ်ဒုံးဆိုလို့ရအားပါပဲရဘလောက်ဘလောက်ဖောက်လို့ရှိရင်ပထမအဆင့်ကဘာမြည်ကြီးကလွတ်သွားနိုင်တယ်နောက်ဒုတိယဖောက်လို့ရှိရင်ကဘာမြည်ကြီးဆောရတော့လွတ်သွားနိုင်တယ်နောက်တစ်ဆင့်ဖောက်လို့ရှိရင်ကဘာမြည်ကြီးရဲ့ဆောရကလွတ်ပြီးတော့ရင်ရောလူရောပေါ့ပြီးတော့ကလေးချင်းကြီးရှိရပေါ့ပြီးတော့နေတယ်ဆိုတော့ဒါကြီးအဲ့ဒါကြီးစဉ်းစားရမယ် ဒီတော့အက္ကသရေလည်းခုကဘာကြီးကြီးရဲ့ဆွဲကလွတ်အောင်ပေါ်ဒီပထမတစ်ခုအမနာအားကောင်းတဲ့ရံဖော့ရတယ်ဒုံဖော့ရတယ်ဒုံရှိနေတက်တော်တာပဲဟွန်းပုရိသေအားထုတ်တော့တက်ကြွတယ်တက်တော်တယ်အဲ့ဒီအချိန်ကုန်ပြီဆိုလို့ဒီဒုတိယတစ်ကြိမ်ဒုံဖော့လိုက်တဲ့အခါမှာပို့ပြီးတော့တက်တော်တယ် ပို့ပြီးတော့တက်တော့ကဘာကြီးရဲ့ဆွဲရကလဲသွားတယ်အဲနောက်တစ်ချိန်ခေါင်းလိုက်ပြီဆိုလို့ရှိရင်ကဘာကြီးရဲ့ဆွဲရကလွတ်ထွက်သွားတယ်အဲဒီသဘောမျိုးပဲဒီတော့မိမိရဲ့စိတ်ကလေးကိုကိလေသာဆွဲအားကလွတ်ဖို့ဆိုတာစိတ်ထဲမှာဖြစ်တဲ့ကိလေသာဆွဲအားလွတ်ဖို့ဆိုတာဝိရိယတည်းအရေးကြီးပါတယ်အပူရခြင်းအထောက်ပါပဲ ဘာမှပင်မသာပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နိုင်အောင်လို့အပူရိကိအဆက်ရတယ်။လွတ်ချတက်ချောက်ဖြစ်လာနေတယ်တော့ပါဠိမှာမလွတ်ကြရဘူးဆိုတာပါလေ။အဲ့ဒါရှိထားပါတယ်။အဲ့ဒါ10မိနစ်လောက်ရှိတယ်10မိနစ်စာပဲကိလေသာဆွဲရလွတ်နေတာ။နောက်တတိဓမ္မလေးကြီးဖြစ်လာတော့ဒီနောက်ကပို့ပြီးတော့အကာအကွယ်ကြီးကောင်းလာတယ်။ဟွန်းပို့ပြီးတော့တည်ငြိမ်လာတယ်။ဒီကဆွဲရလွတ်အောင် ဝရိယရှိနေလေပို့ပြီးအကာအကွယ်ရလေလေဒီတော့ဒီလက်ကြည့်နေလေဖြစ်လာတာပဲဒီမှာဟွန်းအဲ့ဒီသဘောလေးကြည့်ပေါ့ဒီတော့အထုပယောဂီပုဂ္ဂိုလ်တွေဟာပရိယုဌာနခေါ်တဲ့ကိလေသာဆွဲအားဟာတတိမဲ့လို့ဖြစ်ရတာဖြစ်လာတဲ့ကိလေသာကိုလည်းပဲကိုကဆွဲအားကလွတ်အောင်ပေါ့လေမပယ်နိုင်ရှိမှပြီးတော့မပယ်နိုင်တဲ့အတွက်အဆွဲခံရတယ်ဆိုတာဒါမှမဟုတ်စိတ်ကြီးစိတ်ထားကြီးညံဖြစ်နေတာပေါ့ ကိုယ့်အကိုလည်းပဲတုံးတက်ချီပေါ့အားဆိုင်ပြီးရှိတဲ့အခါမှာတတိတိသမာဓိတွေကောင်းနေပြီဆိုလို့ရှိရင်အဲမက်စီယာအာယုမျက်စီယာအာယုနဲ့တွေ့နေတယ်လို့မက်ဘူးကိလေသာဆွဲရလို့လေမျက်ဘူးကိလေသာဆွဲရလို့ဒါသိထင်ရှားတော့ကိုယ်မှာကိလေသာဖြစ်မှဖြစ်သေးရတာလို့ထင်ရတော့ဘူးလေအဲ့လိုအထီတော်ဖြစ်သွားပါတယ်ဒီမှာအဲ့ဒါနဲ့နှိုင်းရှင်ပြီးတော့ကြည့်ဖို့ပါပဲ။ ဒီတော့အဲဒီလိုအခြေအနေဆိုင်သွားပြီဆိုလို့ရှိရင်စိတ်ဟာပြိဋ္ဌာန်ကိဋ္တာဆွဲရကလွတ်တော့လူလိုစိတ်ထားတတ်ပါတယ်ဒီတော့ဘယ်လိုရုံရတယ်ဆိုတာပေါ့ပြိဋ္ဌာန်ကိဋ္တာကြီးကတော့ဘယ်လိုလုံးရုံရတယ်ဆိုတာပေါ့ဖြစ်တိုင်းလိုက်ပြီးတတိယစောင့်ဖို့အစဉ်ထားပြီးဖြစ်တိုင်းဖြစ်တိုင်းကိုထိလိုက်ကြဆရာဆက်ပြီးတော့မှတ်ပါစိတ်ကလေးစူးစီးသေးပါဆိုတော့ရှင်းရင်းမှလေ့လာကြပါလေ မသိခင်တော့နည်းနည်းအောက်တန်းကြလို့ဖြစ်လို့ရှင်လေးမှသိသွားတော့အဲ့ဒီလေလာထားတဲ့ရှင်လေးမှကလေလာသူကိုအစဉ်တမ်းပြောပြလို့ပြလိုက်တယ်လက်တွေ့ရှင်းတယ်ကိလေသာဆွဲရလို့ပြောတယ်လက်တွေ့ရှင်းတာလည်းတရားဆောင်တာပဲကိလေသာဆွဲရလို့ပြောတယ်လည်းဒါလည်းတရားရှင်းဆောင်တယ်ပဲဟွန်းနောက်အမှတ်ဒီကောင်းသွားတဲ့ခါကျတော့အာဘုဝေကဒုက္ခ ဒါတွေရပါတယ်ပြီးတော့အပူရိကသုဘဆိုတာအဲတယောက်ဆက်နေတာပေါ့လေကိလေသာတွေကင်းနေတယ်ချမ်းသာနေတာတွေရရှိကြတာပဲဒီမှာပြီးတော့အာဥပဒမဒုက္ခကျန်ကဆိုင်ရဲ့ကိလေသာတွေရရှိတာပေါ့ဒါတွေရတာပေါ့သောအသိဉာဏ်တွေဖြစ်လာတဲ့အခါကျတော့သံဃောရသုခစိတ်ကောင်းတာအဲသံဃောရသုခရောက်လာပြီဆိုပြီး စိတ်ချမ်းသာတာအဲ့ဒီချမ်းသာကြီးပိုင်းလာမယ်ဒီချမ်းသာပိုင်းထားတဲ့ပုဂ္ဂိုလ်ကလည်းနောက်ဒီချမ်းသာရတဲ့ကြီးသိနေတော့ဒီချမ်းသာလည်းပဲအဲဒီရှိနိုင်တယ်နောက်လည်းရနိုင်တယ်ဒီမှာအဲ့ဒါတရားရှင်းဆောင်သူရဲ့တရားရှင်းဆောင်သူကိုတရားကကိလေသာဆွဲကလွတ်အောင်မတင်ပေးသည်ဆိုတာပြောတာပါရှုွက်တစ်ခုခုပေါ်စေမှာ ဘုလိုကြီးအားဆိုင်ပြီးတော့တိတိတန်တာနဲ့မှတ်လို့တတိတွေဖြစ်ပြီးတော့စိတ်ဆူဆီးနေရတဲ့အခိုက်အတန့်တွေပါမကြပါလည်းမဟုတ်ဘူးအဲ့ဒီအစိတ်ပိုင်းလေးတစ်ခုဟာပါမဆိုင်တတိရှိနေမှာလို့အဲ့ဒီလိုမျိုးကိုအစိတ်ပိုင်းတွေတစ်ခုကတစ်ခုစသည်ရလာပြီဆိုလို့ရှိရင်အောင်းပဲကောင်းတော့အောင်ပေါ့လေစွားကြီးကောင်းလာတာ ချွဲရည်ကောင်းတာအဲဒီချွဲရကောင်းမှုလည်းနောက်နေ့ကျမှပဲဆက်လက်ပြီးတော့ပြောပြကြည့်တော့ဒီနေ့ဇနာကြီးပြည့်တော့ဒါပဲရကြောင်းလို့